တုတ်တန်ကျန်ခန်းကြီး28အငယ်1မှ19လိုက်တော်သူမရှိတော်လဲမတရားသောသူသည်ပြေးတတ်၏ဖြောင့်မတ်သောသူမူကားရှင်သည်ကဲ့သို့ရဲရင်တတ်၏ပြည်သူပြည်သားအပြစ်ကြောင့်မင်းတို့သည်များပြားတတ်ကြ၏ဉာဏ်ပညာနှင့်ပြည့်စုံသောသူအားဖြင့်နိုင်ငံတည်တတ်၏စင်ရသားတို့ကိုနှင်းဆဲသောစင်ရသားသည်အဘယ်စားစရာမျှမကျွင်းစေဘဲတုတ်တင်ပယ်ရှင်းသောမိုးရေနှင့်တူ၏ တရားကိုဖျက်သောသူသည် မတရားသောသူတို့ကိုချီးမွမ်းတတ်၏။တရားကိုစောင့်သောသူမူကားသူတို့နှင့်ဆန့်ကျင်ဘက် ပြုတတ်၏။အာဓမလူသည်တရားစီရင်ခြင်းကို နားမလည်တတ်။သာရဘုရားကိုရှာသောသူမူကားခတ်သိမ်းသောစီရင်ခြင်းကိုနားလည်တတ်၏။မမှန်သောမှုကိုပြုသောသူသည်ငွေရတတ်တော်လဲဖြောင့်မတ်ခြင်းလမ်းသို့လိုက်သောဆင်းရဲသားသည်တာ၍မြတ်၏။တရားကိုစောင့်သောသူသည်ပညာရှိသောသားဖြစ်၏ စားကျူးသောသူတို့နှင့်ပေါင်းဖော်သောသူမူကားမိမိအဖကိုအရှက်ခွဲတတ်၏အတိုးစား၍မတရားသောအမျက်အားဖြင့်ဥစ္စာကို စီးပူးသောသူသည်ဆင်းရဲသားတို့ကိုတနာသောသူအဖို့သာ စီးပူးတတ်၏တရားမနာ လွှဲသွားသောသူသည်ဆုတောင်းတော်လဲသူ၏ပတနာစကားသည်ဆက်ဆုပ်ယွန်ရှာပွေဖြစ်၏ဖြောင့်မတ်သောသူကိုလမ်းလွှဲ၍မကောင်းသောလမ်းထဲသို့တွေးဆောင်သောသူသည် မိမိတူးသောတွင်တဲ့သို့မိမိကြလိမ့်မည်။သဘောဖြောင့်သောသူမူကားကောင်းသောအရာတို့ကို အမွေခံရလိမ့်မည်။ငွေတတ်သောသူကငါသည်ပညာရှိဟုကိုကိုထင်တတ်၏။ဉာဏ်ကောင်းသောဆင်းရဲသားမူကားထိုသူကိုစစ်ကြောတတ်၏။ဖြောင့်မတ်သောသူတို့သည်ဝမ်းမြောက်သောအခါဘုံကြီးတတ်၏။မတရားသောသူတို့သည်ချီးမြှောက်ခြင်းသို့ရောက်သောအခါလူတို့သည်ပုံရှောင်၍နေတတ်ကြ၏။မိမိအပြစ်ကို ပွက်ထားသောသူသည် ချမ်းသာမရမိမိအပြစ်ကိုဖော်ပြဝန်ချ၍စွန့်ပစ်သောသူမူကားဂိူနာတို့ကိုခံရလိမ့်မည်အစင်မပြတ်ကြောက်ရွံ့သောသူသည် မင်္ဂလာရှိ၏မိမိစိတ်နှလုံးကို ခိုင်မာစေသောသူမူကားဘေးဥပါနှင့်တွေ့လိမ့်မည်ဆင်းရဲသားတို့ကို အုပ်ဆိုးသော အာရမမင်းသည်ဟောက်သောခြင်းသည်လှဲ့လေသောဝန်နှင့်တူ၏ဉာဏ်မရှိသောမင်းသည် ပြင်းစွာညှင်းဆဲတတ်၏လောဘကို မုံသောမင်းမူကားအသက်တာရှည်လိမ့်မည်လူအသက်ကိုညှင်းဆဲသောသူသည်တင်းကြိုင်းတွင်သို့ပြေးပါလေစေအဘယ်သူမျှမစည်းတားစေနှင့်အငယ်၈မှ28ဖြောင်းသောလမ်းသို့လိုက်သောသူသည်ဘေးလွတ်လိမ့်မည်။ကောက်သောလမ်းသို့လိုက်သောသူမူကားချက်ချင်းလဲလိမ့်မည်။လယ်လုသောသူသည်ဝါစွာစားရ၏။အချင်းဒီသောအမှုကိုစောင့်သောသူမူကားဆင်းရဲခြင်းနှင့်ဝလိမ့်မည်။ တစ္ဆာဆောင်သောသူသည်ကောင်းကြီးမင်္ဂလာနှင့်ကြွယ်ဝလိမ့်မည်ငွေရတတ်ခြင်းကအလင်းမြန်ပြုသောသူမူကားအပြစ်နှင့်မလွတ်ရလူမျက်နာကိုမထောက်ကောင်းသို့တော်လည်းလူသည်မုန်တစ်ဖက်ကိုရခြင်းကဒုစရိုက်ကိုပြုလိမ့်မည်ငွေတက်ခြင်းကအလင်းမြန်ပြုသောသူသည်မနာလိုသောသဘောရှိတတ်၏နောက်တဖန်ဆင်းရဲခြင်းသို့ရောက်မည်ဟုမအောင်မေတ္တာချော့မော့သောစကားကိုပြောသောသူသည် ကျေးဇူးကိုခံရသည်ထက်ဆုံးမပြစ်တင်သောသူသည်နောက်တပံတာ၍ကျေးဇူးကိုခံရလိမ့်မည်အပြစ်မရှိဟုဆိုလျက်မိဘဥစ္စာကိုလူယူသောသူသည် ဖြစ်စည်းသောသူ၏အပေါင်းဖော်ဖြစ်၏စိတ်မြင့်သောသူသည်ခိုက်ရန်ကိုနှိုးဆော်တတ်၏ဒါရဖျားကိုခိုလုံသောသူမူကားကြွယ်ဝတတ်၏မိမိစိတ်နှလုံးကို ကိုးစားသောသူသည် လူမိုက်ဖြစ်၏ပညာသတိနှင့်ကျင့်သောသူမူကားဘေးလွတ်တတ်၏စင်ရသားတို့အားစွန့်ကြဲသောသူသည် ကိုယ်တိုင်မစင်းရလွှဲဆောင်သောသူမူကားများစွာသောကျင့်စေခြင်းကိုခံရလိမ့်မည်မတရားသောသူတို့သည်ချီးမြှောက်ခြင်းသို့ရောက်သောအခါလူတို့သည်ပုန်းရှောင်၍နေရကြ၏ပျက်စီးခြင်းသို့ရောက်သောအခါဖြောင့်မတ်သောသူတို့သည်ပွားများတတ်ကြ၏